မထေရသုံးခုမြောက်မဟာပြည့်စက်ခဏအကြောင်းရှင်းလင်းသင်ပြပြီးပါပြီ။ဒီနေ့ရှင်ရောက်တဲ့အချိန်သုဒ္ဓမဟာပြည့်စက်ခဏအကြောင်းဆက်လက်ပြီးတော့ရှင်းလင်းသင်ပြပါမယ်။ဒီကတော့ဉာဏ်တော်များမှာသတိရှိရဲ့ အာဘနဲ့ဆက်ပြီးတော့ပိဿရှင်နေတာပေါ့ဒီရပါသတိရှင်လည်းပဲလူဆိုင်ရာကြည်ဝိနည်းရပါလူဝိနည်းနဲ့ပတ်သက်ပြီးတော့ရှင်းလာတယ်ဒီလိုဆိုရပါတော့အဲဒီဒီဟာအဘတရားလည်းပဲကုစားလို့မရကောင်းတဲ့အာဘကုစားရတာလည်းခက်ခဲတဲ့အာဘ နည်းနည်းလောက်ခက်ခဲတဲ့အာဘကုစားရတာသိမခက်ခဲတဲ့အာဘဆိုတာအာဘမျိုးမျိုးတွေရှိပါတယ်ခုနှစ်စုလောက်ရှိပါတယ်အာဘခုနှစ်စုပါတယ်ဘုရားဥပဒေတွေသူအစုအစုလိုက်အခါလိုက်ပါလိမ့်ပြတ်သားတာကျေးဇူးကျေးဇူးဆိုလို့ရှိရင်တရားနဲ့ဆက်လက်ခုနှစ်ပါးပါအကျေဆိုလို့ရှိရင် ခရီးကိုယ်တော်ရရှိတယ်ဆိုပြီးအဆုံးမရှိပါဘူး။အဲဒါလေးသူအုပ်စုအလိုက်လောကီဥပဒေတွေလိုပါလေသူခံတဲ့သူခံဟောကြားထားတာရှိပါလား။သူများပါလည်းပဲအဖြစ်ဒီပါလေ။သူစားလို့ရသဘောနဲ့ဖြစ်တဲ့ရှိတယ်။သူစားခက်ခဲဖြစ်တဲ့ရှိတယ်။တချို့ကခက်ခဲတာမှာအဖြစ်လိုက်တာအဲ့ဒါမျိုးရှိပါတယ် စိတ်တွေကကုစားလို့မရဘူးကောင်းတဲ့အာဘနဲ့အပြည့်တော့သတ္တဗောပုဂ္ဂိုလ်ဟာမရှိလို့တော့ဘူးလို့ဒီလိုဆိုရတာကုစားလို့ရကောင်းတဲ့အာဘတိတော့တင်နေရပါလိမ့်လူများပါလည်းပဲကုစားလို့ရကောင်းတဲ့အပြည့်တွေလည်းပဲစိတ်မပါရဲရပါလိမ့် ရှုလို့မိသေးတယ်ဆိုတာပဲဆရာလေးအစ်အကြောင်းအရာလေးကိုပြောပါသုတ္တပိသကနာကိုသက်စွာရဟောတော်မူကတော့ဒီကုတို့တဲ့တဖန်လဲတပါတော့ရှင်ရင်ဘုံကတော့အရိယဖြစ်သောပုဂ္ဂိုလ်ဟာယဟပုဂ္ဂိုလ်ပဲဖြစ်ဖြစ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါလေသောတာပန်ပုဂ္ဂိုလ်ဟာ ဒီပုံတည်းနည်းဖြင့်ဆင်ញင်ကြည့်ရှိပါလိမ့်မယ်ဆင်ញင်ကြည့်ရှိကြည့်ရှိပုံကတော့ဒိဋ္ဌိသံပန္နပုဂ္ဂလောအရိယာအမြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအကျင့်ကဲ့သို့သောဖြစ်မြဲရိုးပေါ်သမရာသဘောနဲ့ပြည့်စုံတဲ့ဖြူဖြစ်ခြင်းပေါ်တယ် ငါလည်းပဲထိုကဲ့သို့သောဖြေဥဖြစ်ခြင်းဓမ္မရာနဲ့ပြည့်စုံပါပြီပဲလို့ဓမ္မဆုံးအဲ့ဒီလိုရှင်းပြပါတယ်ဆိုလိုတာကတော့ဒိဋ္ဌိသံပါဏသရိယာဉာဏ်မြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာသတ္တဗ္ဗံပဲသတ္တဗ္ဗံပုဂ္ဂိုလ်ပဲ ဒါကြောင့်သတ္တဗပုဂ္ဂိုလ်ဟာပြည့်စုံရဖြစ်တဲ့ဓမ္မရာသဘောပေါ့ဓမ္မရာသဘောဆိုတာဖြည့်ဖြစ်စဉ်သဘောပေါ့လေဖြည့်ဖြစ်စဉ်သဘောနဲ့ငါမှလည်းပြည့်စုံပါပြီလေလို့ဒီလိုရှင်းနေတဲ့သဘောမျိုးပါပဲသတ္တဗပုဂ္ဂိုလ်ဟာပြည့်စုံရဖြစ်တဲ့ဓမ္မရာသဘောကပါတော့လို့ဆိုတော့ ဆိုကြပါစို့အရိယာယဟန်တော်များကပူဇော်လို့ရနိုင်တဲ့အတိအဘတိတွေကပါလေဒီကြည့်လို့စိတ်မပါပဲတဲ့ကိလေအာဘမျိုးပါပဲအဲဒီအာဘမျိုးကိုကျင့်တော့ပါတယ်ဘယ်လိုလဲဆိုလို့ရှိရင်ဒီသဘောတရားနဲ့ပါ သဘောတရားကြောင်းထားပါလေလူသားမနေနဲ့အတူဘောဒီတုံးရတယ်ဆိုပြီးတော့စိတ်ရှိရင်စိတ်လက်ချက်အာပါမျိုးပါအဲ့ဒီအာပါမျိုးတော့အထစိတ်လက်ချက်အထကတာဆရာကသူပြဆိုထားပါလိမ့်မယ်သူကကျุလို့ရင်လို့တော့မဟုတ်ဘူးအမှတ်တမဲ့နဲ့ဖြစ်သွားတာပါလေတော့လေသမင်တက်တဲ့ကျุလို့နဲ့စိတ်နဲ့ဒါမျိုးတော့မကျุလို့ဘူးလို့ဆိုပါတယ် ယရဏသုတ်ရေကြီးပါဠိတော်မှာကိစ္စပြည့်စုံကမ္မကရောတိဘာဝကကာယနာဝါစာဥဒ္ဒစိတ္တသဝစသည်ပေါ့။အဲဒီကထာအကျိုးနဲ့အတူတူပေါ့။လူကျူးလို့တဲ့စိတ်မရှိပဲနဲ့အဲဒီလိုအာဘဖြစ်နေမဲ့သောတပန်ရဟဟာအာဘဖြစ်မှတည်တဲ့အခါမှာအလင်းများပဲ ထူစားလိုက်ဆိုတာပါလေတဘာဝသာသွားပြီးတော့ဒီနေ့ဒီပြည့်ကျุလို့ပြီးရောင်းပါလေဖွက်ဟဝန်ခံလိုက်တာပါလေပါဠိတော်မှာတော့ဒီတတိဣတ္တခါမြလုံးစုံရကလေးနဲ့နိုင်ရှိလို့ပြတ်ထားပါတယ်သူရဲ့ကလေးဟာဘာလို့တော်ရဆမိခဲ့ကိုဖြစ်လို့ရှိရင် သုံးကိုထိလို့ရှိရင်ပြင်းရပါပဲလက်နဲ့ထိလို့ရှိရင်လက်ကိုပြန်လုံးရခြေကိုထိခြေနဲ့ထိလို့ရှိရင်ခြေကိုအများဆုံးပြန်ပြီးတော့ရုပ်သိမ်းလိုက်တာပါပဲအဲ့ဒီဥပမာတော့မှကလေးတွေနဲ့ပြတ်ဆက်တာတော့ကလေးကတော့အသာနုနုလေးကိုသူသိရတယ်ခံစားလို့ဘာလို့လဲအဲဒီကမြန်ဆန်တယ် အသားရည်တဲ့ဆိုမြန်မြန်ပူလွယ်တာပါလေမြန်မြန်ပူတော့မြန်မြန်ရုပ်သိမ့်တတ်တာရုပ်သိမ့်တယ်ဆိုတာကြည့်ရအောင်ကြားတဲ့သဘောပါပဲခဏအာဘတင်ထားလို့ရှိရင်တဲ့ပုဂ္ဂိုလ်ဟာသဘာဝကံဖြစ်ဖြစ်အများဆုံးဖြစ်ဖြစ်ပါလေဒီနည်းအာဘတင်ကြောင့်ဖြစ်ချင်းသွားပြီးတော့ပါလေနောက်မသိရအောင်ပါလေခုထာနဲ့တဲ့သဘောအဲစိတ်ဥပမာလေးကြည့်ထားပါလား ကျုပ်နဲ့အမှုနယ်ပဲကလေးအကူနဲ့ရှိလို့ရှိရင်ရုပ်တရက်လက်ချေရုပ်လိုက်ကလေးပေါ့ဒီသောတာပန်ယဟန်ဟာအဘတေဘာတိလေဒီကျဲပေါ့လေအလင်းပြပစားတယ်ပစားပြီးတော့နောက်ခါမှာအဲ့ဒီအဘမျိုးမသိရအောင်ဆောက်ရှောက်တော့ပါတယ်လို့ဆိုပါတယ်အဲ့ဒါကသောတာပန်ယဟန်ဟာပြည့်စုံရဲ့ဖြစ်တဲ့သမဏေပါပဲ ဖြစ်ရုပ်ဖြစ်စဉ်ပေါ့လေအပြစ်ကိုလည်းပဲဖို့ထုံရုပ်ပေါ့လေအဲဒီအယုခံတိုင်းဒီတိုင်းပဲဒီမှာလည်းဖြစ်နေတယ်လို့သံဃာတော်ကကြားထားတာလူသတ္တဝါဆိုရင်တော့ဥပဒကသတ္တဝါအဲသတ္တဗန္နဥပစီကသတ္တဗန္နပါလေမြေသားမြေသမီးသတ္တဝါဆိုလို့ရှိရင်တော့ အပယ်ကျစေနိုင်လောက်တဲ့သစ္စာအကုသိုလ်မဟုတ်တဲ့ကြောဟာကျူဟာကြံထားရမကောင်းဘူးအကုသိုလ်အသေးပါလေးများကိုယူသိလာပါလားသာမှုခိုးမှုမပိုင်တဲ့ကာမဂုဏ်တို့ဟာပါရမှုသူတစ်ပါးကျုပ်ဖြစ်အောင်လေမှုဘုမိစီတတ်တဲ့အေးကြီးရဲ့ဘိသရီဥစ္စာတို့ဆိုတဲ့ ပေကကြစီနေတဲ့အကုသိုလ်မျိုးကိုတော့သတ္တဗအရှိဆိုလို့ရှိရင်စေတောတာမှာအပြုပါဘူး။ယဟတောတာဘာလည်းမပြုတော့ဘူး။သူတောတာဘာလည်းမပြုတော့ဘူး။အဲဒါဟာသမဏပါပဲ။ဘုရားလည်းပြောခဲ့ပါလေ။သိရခသိအကုန်ကြီးကျင်းကျင်းစီပါလိဆိုတာပါလေ။သဘောဝေရဗျာနိဝတ်သမီးတိဟာ သတ္တပတိမဲ့ဟာဝေရပရပါဘူးဝေရပြဆိုတာငါးပါးဒီလောက်ပါပဲအတွေ့အကြုံတွေပါအကုသိုလ်ဉာဏ်တွေခိလေသာဉာဏ်တွေမလည်းကြောက်ကြကောင်းတဲ့အပင်လာကြောင့်အကုသိုလ်ဉာဏ်တွေအဲဒါဒီနေ့အေးပါလေမငြိမ့်လို့ရှိရင်ကြောက်ကြရပြီးလို့ဆိုင်နေတာပါပဲအတွေ့အကြုံတွေငြိမ့်သွားတာနဲ့ကြောက်ကြရပြီးလို့ရှင်းသွားတာပါဒီ သတ္တဝတိမဲ့ညာရတဲ့အခါမှာထူးခြားတဲ့အကျိုးလေးတွေကိုတော့ပြောခဲ့ပါတယ်။အဲဒီအကြောင်းအလုံးလေးလေးရှိရင်သတ္တဝါကအပေချတိခံလို့တဲ့ခဏကံ၅ပါးပေါ့။ကံ၅ပါးတော့ပရိနိဗ္ဗာန်ရှိလို့လည်းပေါ့။ဒါပေမဲ့ဒီလောဘဒေါသကလုံးဝပြင်းပြတာမဟုတ်တဲ့အတွက် အဲဒီလောဘဒေါသအလိုလိုက်ပြီးယူပါမှုကြောင်းမိတဲ့အောက်အသေးဖောင်ကြီးများကတော့ရှင်းနေသေးပါလေအပါရကမရိယာမဟုတ်တဲ့လူကျင်မှုဒီတော့ကျင့်မားဖို့ပါလေဒါလေးရရှိတတ်ပါလေဘာမှလည်းဒီရရှိဒီတော့ကောင်းတွေကဆိုဆုံးမှလည်းရှိရင်မိမိပါကို လွယ်လွယ်နဲ့ဥပ္ပန္နပါလေ။ကြောင်သိပြီးတော့နေသွားတာမျိုးရှိတတ်ပါဘူး။အပန်ထပ်ပြီးအဲဒီအပန်မျိုးမရှိအောင်လည်းပဲဆောက်ရှောက်လို့တဲ့ဒီကောင်းရလည်းပဲပေါ်ရပါလေ။လောကဒေါသကလုံးဝသိငိမ့်နေတာမဟုတ်တော့အသေးအခွဲလေးတွေတော့အလိုလိုက်တတ်တယ်ဆိုတာသောတာပန်တဂရကံရှိရတော့ ကာမရာဂခေါ်တဲ့လောဘမသိနေပါဘူးမကျေနပ်စရာနဲ့တွေ့လို့ရှိရင်မကျေနပ်ဘူးဒေါသလည်းမသိနေပါဘူးဒါပေမဲ့အပေကြနိုင်လောက်အောင်ထိမ့်နိုင်သိနေရလောဘမျိုးဒေါသမျိုးတော့သာတော့ကျင့်တာပါလေဒီတော့သတ္တဗာလကရကအရိယပုဂ္ဂိုလ်များဟာအိမ်တော်လည်းမသိနေပါဘူး ဘာဝရကသူကလုံးဝပယ်ပါမပယ်သေးနဲ့ပယ်နိုင်နေပဲအပေကြစီနေတယ်ကာမရကလည်းကပယ်နေအပေသိကြစီနေတယ်ဒေါသလည်းကပယ်နေတာပဲအဲ့ဒါသူတို့ကလောဘဒေါသရှိတယ်လို့တော့ရှိနေပါလေစိတ်နှောင်းတဲ့ကောင်နေနိုင်နေတယ်ဆိုတော့ဒါတွေမကင်းသေးဘူးပေါ့ဆိုတော့သူတို့ကကိလေသာထူရောတယ်ဥဒ္ဒေတို့လိုပေါ့လေအလောလောတောင်းကြတာတော့ဒီလိုတော့မရှိဘူး စာထဲမှာပြထားပါတယ်သူသောတာပန်သက္ကရာကပုဂ္ဂိုလ်တွေအားလည်းမကင်းစရောတဲ့ကာမရာဂတော့ရှိတော့ရှိနေပါလေဒါပေမဲ့လို့မပြင်းထန်လာဘူးတဲ့သူတို့စိတ်ရှိလာပြီဆိုလို့ရှိရင်တော့အိမ်သာတက်တဲ့သဘောမျိုးလိုပါပဲစိတ်ထဲမှာကြီးကြီးငယ်ထိုးကျင်တော့မခံလာတော့ဘူးအိမ်သာသွားလိုက်ရမှာ စိတ်ပေါက်လက်သာဖြစ်ပါဘူးစိတ်ကတိတ်တဲ့သဘောမျိုးလိုပဲကျွန်တော်မကင်းစကားနဲ့အနေနဲ့ပေါ့လေအဲ့ဒါလေးဖြေပြောက်လိုက်ပြီးဖြေကြည်နေပါလေနောက်ပိုင်းကျတဲ့ခါကျတော့သူ့ဟာလည်းသူအေးချမ်းသွားတယ်လို့ဒီလိုစာဆိုရှိပါတယ်အဲ့ဒါဆိုလို့ရှိရင်တော့ကောင်းလာပဲထူးခြားတာကတော့ကိုမပိုင်မဆိုင်တဲ့ကာမကိစ္စတွေပါကျุလို့စောကားစောကားမှုမရှိတာတော့မကောင်းဘူး ထိန်းသိမ်းမှုမကင်းတဲ့သူတစ်ပါးရဲ့ဇနီးရသူတစ်ပါးရဲ့သမီးအုပ်ထိန်းသိမ်းမှုကင်းမကင်းတဲ့ဇနီးကာမပိုင်ရှိတဲ့အရေးကြီးနေရာပေါ့လေဒီတရားတွေအထုထားလို့ရှိရင်တော့အဲဒီဘက်ကတော့ကာမလိမိတ်ဆာဆာလာပေါ့လေအများကြီးသက်သာရပါပါမယ်ဒီလောက်သက်သာရသွားတယ်ဆိုလို့ရှိရင်ဒီယောဂါတို့ပြီးတော့နောက်ဘဝခါပေါ်ဒီယောက်ျားမပြီးတတ်တာတို့ နှပုံပန်းတုပ်တို့စသည်ပေါ့လေအဲ့ဒီအဖြစ်တွေကလွတ်သွားနိုင်ပါတယ်အဲ့ဒီပြဿနာတွေဒီတတ္တပတိမိညာတရားကဖြည့်ရှင်းပြနေပါတယ်ဒီကဘာဘာယောက်ျားမပြတာလည်းအများကြီးရှိတယ်ဘာခေါ်လဲဟောအဲမိမိရှာလေးကမိမိရှာလေးခေါ်တယ်ဒါကမိမိဆက်စားတဲ့ကံကျင့်နေပါဒီယောဂါကြီးဖြစ်တာလည်းပဲဒီဟာကြီးမရှိနိုင်သေးတယ်လို့ရှိရတာပါ တော့တတ်တာကရှောင်အားထုတ်လို့ရှိရင်ကုစားလို့မရဆိုင်တဲ့အေယောဂအတွက်တော့တောင်းခံရရဲဆိုတာဒီလိုဆိုရပါပါမယ်။မှားခဲ့ပြီလို့ရှိရင်လည်းပဲစေတနာပြောပြီးတဲ့အခါမှာနောက်ကစောင့်ကြည့်လို့တဲ့စိတ်ကလေးပါလေ၊ရှောင်ကျင်လို့တဲ့စိတ်ကလေးပါလေ။အဲ့ဒါကြီးဖြစ်တာလည်းသိဖို့တာပါလေ။ဒါကြောင့် မမိရဲ့အဖြစ်ကိုဘုရားလက်ထက်တော်ကလည်းတော့ဘုရားထားပါအခုဖြစ်မှာဆိုလို့ရှိရင်တော့တရားရှင်းတဲ့ပေါ်လေပညာရှိအထာပါပေါ်လေပြောဆိုခံပါလေပြောဆိုခံပြီးတော့လောင်ခံပါလည်းပဲစောင့်စည်းခြင်းလို့လည်းရောက်ကြရောက်ပါလေတော့လောင်ခံတာကြီးမပြုလို့တော့ဘူးမပြုဘူးဆိုတာပါလေအဲ့ဒါသတ္တဗမာ ပြည့်စုံရဖြစ်တဲ့ဓမ္မရာသဘောပါပဲ။ဒါကြောင့်သောတာပန်အဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲဒီလိုရှင်ကြီးကြည့်တတ်ပါလေ။ဒါကောင်းတဲ့လက္ခဏာလို့ဆိုရမှာပဲ။ဘာဖြစ်လို့လဲဆိုတော့သူတွေဟာအတိရှိလို့ရှိရင်အပြည့်မရှိကြအောင်ဆန်ဆောင်တတ်တယ်။မာယာကိုခေါ်တယ်။မာယာဆိုတာကအဖြစ်ရှိသားနဲ့အဖြစ်ကိန်းအောင်ဆန်ဆောင်တာပေါ့လေ စာထည့်ရဆိုတာကတော့မရှိတဲ့ကိုအရှိလို့ပြီးတော့သူကအထင်ကြီးအောင်ကြည့်လို့ချက်တဲ့သဘောဒါမယူလာတဲ့ပုဂ္ဂိုလ်ကလုပ်တဲ့သဘောပါပဲတရားတော်လို့သတ္တဗာဖြစ်သွားပြီဆိုလို့ရှိရင်ဒီကအပြည့်ရှိလို့ရှိရင်အဲ့ဒီအပြည့်ကိုဒီနဲ့တရားကျင့်ဖို့ကျိုးသက်ဒီဆံသွားပြီးတော့ခံရပါဘာမှဝမလေးရုပ်ဆောင်တဲ့ကုံဟာတရားထုတ်ပြီးမှအကောင်းကြီးစီစဉ်ပေါ်လာတတ်ပါတယ် အမှန်ကောင်းတဲ့အလုပ်ပါမျိုးဆောင်နေလို့ပါဘုရားပါတိတရားမထုတ်သေးဘူးဆိုလို့ရှိရင်တော့ဒီရုပ်ဆောင်တဲ့ကုံကတော့မပေါ်နိုင်ပါဘူးအပြည့်ရှိလို့ရှိရင်လည်းအများကြီးရပါအပြည့်မရှိတယ်လို့ပြောနေဒီလိုပဲခံဆောင်တတ်ပါတယ်မရှိတဲ့ကုံအရှိလို့ပြီးတော့လည်းအဲဒီလိုပဲခံဆောင်တတ်ပါတယ်သမယုတ်တဲ့ပုဂ္ဂိုလ်တွေလောက်တာပါတရားအထုတ်လို့ရှိရင်တော့အမှန်ကိုယုတ်တတ်တော့ပါတယ် သောတာပန်အဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲဒီလိုရှင်ကြည့်တဲ့အခါမှာပေါ့လေသူကအဲဒီသောတာပန်ပုဂ္ဂိုလ်ကယဟန်သောတာပန်ရှိရှိလူသောတာပန်ရှိရှိပေါ့လေဒီလိုကြည့်ရင်ဆုံးဖြတ်ပြီးသားဖြစ်သွားတယ်ဆုံးဖြတ်နိုင်တယ်အရိယပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာ အခုလိုပေါ့လေကုစားလို့ရစကောင်းနဲ့အာဘတ်တွေကုစားနိုင်တာဟာရုပ်ထုတ်တဲ့သဘောနဲ့ပြည့်စုံတာဟာပြည့်စုံတာရှိတယ်လို့ငါလည်းပဲအဲ့ဒီကဲ့သို့သောဖြေရိုးဖြေမြဲရုပ်ရာဓမ္မတာနဲ့ပေါ့လေပြည့်စုံပါပြီလေဆိုတာပေါ့လေအဲ့လိုဖြေဆုံးသတ်လိုက်တယ်အကောင်းတဲ့လက္ခဏာပါပဲ အဲ့ဒီအချက်ကိုလွယ်လွယ်နဲ့မှတ်ရအောင်ဆိုပြီးတော့ကျေးဇူးတင်ပါကြီးဆရာတော်ဆရာကြီးကဤရာမှာဆောင်ဖို့ပြုလုပ်ခဲ့ပါလေပြုလုပ်ဆောင်ကတော့ကုသနိုင်ကောင်းအဘပေါင်းတိတ်ဆောင်ရောက်ပြရကုသနိုင်ကောင်းနဲ့အဘတော့စိတ်မပါပဲလေပေါ့လေအဲကျေးဇူးတပါလေးမဖုံးကွယ်ပဲကုသရဲ့နောင်နဲ့ဆောင်ရောက်ပါတယ် ကယ်လို့သိရမှုကြီးဆိုလို့ရှိရင်လည်းဆိုင်ရာဒေသနာကလည်းကုစားပြီးတော့နောက်ခါမှလည်းပဲဒါမျိုးဖြစ်ရအောင်စောင့်ကြည့်လို့ရတော့ရှိပါလေ။ဤလိုသိရသုဒ္ဓပစ္စကနာလို့အဲဒီလိုကိုယ့်ကိုယ်ကိုရှင်ရင်သုံးသပ်ဆုံးဖြတ်သိပိုင်တဲ့အပိုင်ရောက်တဲ့ဟာဒါသုဒ္ဓပစ္စကနာလို့ဒီလိုဆောင်လို့ရှိခဲ့ပါလေ။အဲဒီရှင်ရင်ပုံထဲမှာ ကုသနိုင်ကောင်းတဲ့အပြည့်အငြိရတာအသေးခွဲရတာဖြစ်ရောက်တယ်။အဲဒါကိုလည်းပဲအပြည့်မှန်းသိတဲ့အခါမှာဖုံးကွယ်မထားဘူး။အလျင်မြကုသလိုက်တဲ့နောက်ခါလည်းပဲအဲ့ဒီအပြည့်မျိုးကိုဖြစ်ရအောင်စောက်တော့တယ်ဆိုတဲ့အချက်ကြီးဟာကုလူစေနဲ့ထူးခြားတဲ့အချက်တွေပါပဲ။ကုလူစေယဟန်ကတော့ ရိုးရိုးဥရရှင်လူပုဂ္ဂိုလ်ကတော့သူစားလို့နေရာကောင်းတဲ့အပီးကြီးကိုလည်းပဲမထိန်သိမ့်နိုင်ဘူးရှိလို့လေဥပ္ပိကိုတရေသုံးပေါ်များကနောက်ဆောင်ရင်ဖို့ရာအတွက်ပေါ်တယ်အပြစ်ကိုထောက်ပြပြီးတော့ထောက်ပြမယ်အပြစ်မှမသိဘူးအပြစ်မရှိလို့မရှိဘူးလို့လည်းပဲဒီလိုပဲထင်နေတယ် အကြည့်ရှိမှကြည့်နေမယ်လို့မခံဘူးမကူစားပဲဒီတတ်တယ်နောက်ခံလည်းပဲမရှောင်ခြင်းပဲရှိတတ်တယ်နောက်ပြီးတော့သတ္တဗံဟာကာမရကပြပါလားမကင်းသေးတဲ့အတွက်ကာမဂုဏ်အာယုတွေကိုခံစားနေပေမဲ့လို့အပြစ်ရှိအာဟုလိုပဲလို့ရိုးရိုးသိတယ်

ဒါလူတွေဟာဒီလိုပဲရှိတာပဲသမဏပဲဒီလိုရှောင်နိုင်မလဲစသည်ပါဒီလိုတော့မှဒီလိုကစီရင်ပြလိုက်တယ်အဲ့ဒါကြီးကလည်းတမင်္ဂလာအားပေးနေတာလည်းရှိပါတယ်ချွတ်ချလေးတဲ့အရာတွေမှာမချွတ်ချလဲတဲ့စိတ်ကိုစိတ်အလိုကြဆိုထားတာကိုအဲ့ဒါလည်းရှိပါတယ်ဒီတော့ပဲဖို့ရလည်းအားမထုတ်ဘူးဒါကြီးစီရင်ဖို့ရောနေဖို့ပေါ့လေဒီတော့ကိုယ်မပိုင်ဆိုင်တဲ့ကာမကိစ္စတွေမှာလည်း အဲ့တော့ဒီလိုပဲမထိနိုင်မသိနိုင်ဖြစ်တာလေအမြဲတမ်းဆက်ရပါလည်းပဲထူးခြားဖို့ဟာဒီလိုပဲပေါ့ဒီလိုကသမန်တည်တယ်အကုသိုလ်မှတည်တယ်သတ္တဗံကအကုသိုလ်ကိုမဆောင်နိုင်လို့ပြုရမယ်ပဲပေတိကအကုသိုလ်မှတည်တာကတော့အမှန်ကောင်းတယ်လို့ပဲအပြစ်ကိုပြမတည်တာရှောင်းမယ်မှတည်တာဆင်းရဲမယ်မှတည်တာအမှန်ကောင်းတာပဲကုသတင်ကအဲ့ဒီလိုမတည်ပဲနေတတ်ပါဘူး မိုက်မိုက်ကန်းကန်းပေါ်လေဖြစ်ချင်ဖြစ်နေတဲ့အတိုင်းပေါ်လေမောဟကဖုံးလွှမ်းချတော့အပြစ်မဲ့အပြစ်ရှိကိုအပြစ်မဲ့လို့ဖြေတာအပြစ်မဲ့ကိုလည်းအပြစ်ရှိလို့ဖြေတာသူသားတွေပဲဒါကျင့်တာမဟုတ်ပါဘူးဆိုပြီးတော့ဒီလိုဖြေရင်ပြီးတော့ရံကားမှုအဆင့်ကြီးရောက်သွားတာလည်းကမ္ဘာလောကမှာအများကြီးပါပဲဒါလို့ဆိုလို့ရှိရင်ဒီသုဒ္ဓပစ္စကနာကတော့တော်တော့ပါပြီ ဒီစွာပုဂ္ဂိုလ်သက်ခဏဆက်လက်ပြီးတော့ရှင်းလင်းကြဖို့လည်းရှိပါတော့တယ်ဘုရားမြတ်စွာသာသနာမှာရှင်ဟံမြာထပ်ဆောင်တဲ့တာဝန်တစ်ခုရှိပါတယ်တိကံချတူရဘုဒ္ဓစာပေသင်ကြားလေ့လာဖို့ချက်ဒီမှာဉာဏ်ဥပဒနာတူရဘုဒ္ဓဥပဒနာတရားတွေအထောက်ဖို့တာဝန်ပေါ့ စာပေသင်ကြားရေးနဲ့ဥပဒနာတရားအထုရေးပါဒီအရေးနှစ်ခုတာဝန်ကိုရှိပါတယ်။သံဃာဘောင်ရောက်လာပြီဆိုလို့ရှိရင်တာဝန်ခုမှလည်းယူရပါတယ်။ဘုရားစာပေကိုတကယ်ဟောခြင်းရလူမျိုးကြီးအတွက်ခြေခြေကောင်းကောင်းနဲ့သင်ကြားရပါတယ်။သင်ကြားလို့ရှိရင်ကန္တတူရတာဝန်ကိုဆောင်ရရောက်ပါတယ်။ အခုလိုအခုလိုဝိပဿနာတိကအတတ်နိုင်လေးလို့ရှိရင်တော့သီလစိတ်ခါတော့ဖြစ်ရပါတယ်သီလစိတ်ကမပါပဲတဲ့ခန္ဓာတုကဆောင်ရတာဟာစိတ်တဘာဝမကြပါဘူးသစ္စာတိတ္တစီရဆိုပြီးတော့သီလစိတ်ဖြစ်ပါပြီစာပေစစ်တဲ့သင်ကြားတဲ့အရာမျိုးလည်းပဲမြတ်စွာဘုရားမရှိဘူးပါဘူး သဗ္ဗေဒိသတ္တပြီးတော့ကန္တတုရတာဝမဥပဒနာတုရတာဝမဆောင်ရဘူးဆိုလို့ရှိရင်လည်းမပြည့်စုံဘူးတာဝမဲ့တော်တော်များများဆိုလို့ရှိရင်ကန္တတုတာလည်းမဆောင်ရဥပဒနာတုတာလည်းမဆောင်ရတောင်းလို့ကိုလိရှိနေပါတယ်အလုံးနဲ့နဲ့ဝန်ထမ်းစာမျိုးတွေပေါ့လေကန္တတုတာဥပဒနာတုတာတာဝန်အလုံးမဲ့ပြီးတော့ အမိကဝတ္တတဲ့ဖြစ်တယ်။အဲဒါရသကာလနာကတော်တော်များနေပါတယ်။အဲဒီလိုဆိုလို့ရှိရင်သူဟာဝန်တမ်းမဟုတ်တော့ကိုရှံကိုလမ်းနဲ့ဖြစ်နေတာ။သာသနာမှာကိုရှံနေတာ။သူ့အတွက်သမဏဝန်လေးတယ်။ဘာမှလည်းမလုပ်ဘူးဆိုလို့ရှိရင်ပူဇာပူဇာနဲ့အနေထားရောက်နေတယ်ဆိုတော့ အပူဆိုလို့ရှိရင်ဘာမှအဆုံးကြဘူးပေါ့စိတ်ခါကိုလည်းကလူးဆိုင်ဘူးဆိုလို့ရှိရင်တော့သာသနာကိုညင်ညအောင်ပြုလို့ရရောက်တာပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးကတော့စိတ်ခါစားအလုံးလက်မဲ့ဆိုတာမျိုးလိုပေါ့လေဒါကတော့ဘာကြီးရှူသားတဲ့ပစ္စည်းလေးပါခံယူစားတော်ပြီးတော့ ယဟန်အလုံးလက်နဲ့ကအလုံးမရှိတာလေ။အဲ့ဒါမျိုးကိုဖြစ်ဖို့အတွက်ကတော့သာသနာ့ဝန်ထမ်းယဟန်နေပါပေါ့လေ။စိတ်ကိုစည်စည်စားစားနဲ့ပြုရမယ်အချက်တွေပါပဲ။အဲ့ဒီစည်စားတတ်ပြီးတော့ကုတ္တဝကိုကြည်ပြောအောင်ပေါ့လေ။တောင်းမှမရှိရအောင်။အလုံးလက်နဲ့အဲတောင်းဝင်မဲ့ သာသနာဝန်တန်းသီလကိုသာသနာဝန်ကြီးမဖြစ်ပဲနဲ့သာသနာဝန်တန်းသီလကိုစိတ်အရေးကြီးတယ်ဆိုတာသီလနဲ့ပြီးတော့အဲ့ဒီမာပြည့်ခဏဆင်ញင်ပြီးတော့ဘောလေကိုကိုကိုပဲဆင်းရောက်နေတယ်ဆိုတာဘောလေမြင့်တင်သေးဖို့သိသွားပါတယ်မြင့်တင်သေးပြီးတော့ကိုကိုပဲဆင်းရောက်နေဆိုတာသိရဖို့ဆိုလို့ရှိရင်ခန္ဓာတူက လုပ်နိုင်တဲ့ပုဂ္ဂိုလ်ရလည်းရည်ကျက်မှမယ်လုံလုံပြည့်စုံပြီဆိုလို့ရှိရင်လည်းဘုရားလူတွေကဖြစ်ပြီးတော့ဒုရလက်ချာလုံးပါတယ်။ဆောင်ရတဲ့ပုံကိုရောအလုံးလည်းမဝင်တော့မဟုတ်တော့ဘူး။ကိုယ်ဆောင်ဝင်တော့မဟုတ်တော့ဘူး။ကြည်လူကြည်စီလေးပါခံယူပြီးတော့ပါလေလက်ကစားအလုံးလည်းမဆိုတာမျိုးလည်းပေါ့လေ။အဲဒီခါမျိုးလည်းဖြစ်တော့ကိုယ်ဘဝအတိတ်ပဲရှိပါပါလေ။ အဲ့ဒီလိုအိဗယ်ရှိတဲ့အချိန်ဆံရအချိန်ရောက်ဖို့ရအတွက်ဒီတုတ်တံလေးကိုပေါ့ဒီရှင်းစားစားနဲ့ကြည့်တော်ဆောင်ရဖို့စိတ်ကိုလိုပါတယ်ဘုရားမြတ်စွာသာသနာ့ဘာကျင့်သုံးရမယ့်စိတ်ခါသုံးခုရှိပါတယ်စိတ်ရှိလားစိတ်ခါစိတ်သမာဓိစိတ်ခါနဲ့ သုံးပညာဒိဋ္ဌာပါဒီရတိခါဆိုတာကတော့ရတော်များပါသိခါဘုရားပေါ့ဘလိုကောင်းရောကောင်းနဲ့ပြည့်ရချက်တွေပါဒါရင်မလုံးနဲ့ဆိုမလုံးဖက်နေဒါရင်ပြောနဲ့ဆိုပြောပဲနေအဲဒီမလုံးကောင်းမှုရောက်ကောင်းတဲ့အရာတွေကိုရှောင်းနေလေရှောင်းနိုင်တဲ့ယဟန်ဟာကိုယ်လုံးကိုရှင်ကျင်းနေတာပဲကိုယ်ရင်ကျိုးလို့ရင်ကျိုးလို့ရနေတာ ပူလောင်ဆင်းရဲမှုတွေလည်းပဲဖြစ်နေပြီးဖြစ်နေတာပဲနှစ်တခုရဖြစ်နေတာပဲအဲဒါတော့အခြေခံကောင်းရင်ပဲယဟန်ဟာဝေါ်ဒီသီလတိကပြည့်စုံတဲ့အတွက်အခြေခံယဟန်သီလတော်ပါပဲဒီမှာတစ်ခေတ်ဆက်ပြီးတော့စိတ်ကကျုပ်ကျင်တာပေါ့ စိတ်ဓာတ်ပွားပြီးတော့ပြည်ရလာလည်းရှိတယ်၊ကရုဏာပွားပြီးတော့ပြည်ရလာလည်းရှိတယ်အခြားခြားသမဏကမ္မဋ္ဌာန်းတစ်ခုခုပွားပြီးတော့ပြည်ရလာလည်းရှိတယ်။ဒီလိုတိပ္ပာလေးနဲ့ပြည်ရလာလည်းရှိတယ်။စိတ်တိုင်းမှာစိတ်ကြီးကိုစောင့်ဝင်သင်ထားတဲ့အတိုင်းကိုယ်နဲ့ဆက်ပြီးတော့ပေါ်တဲ့အာရုံပေါ်ဆက်လိုက်ပြီးတော့မပြတ်ဆက်ပြတ်ဆိုဖြူပါပြီးတော့စိတ်ဆူဆူပြေးနေရတာ။မပြတ်မှတ်နိုင်တော့လည်းပဲတစ်စိတ်ကြောင်းကြထားနေရတာ။ ကြောက်ရထားတော့သိက္ခာကုလကံပြန်လာတယ်။အခုလိုလမ်းကြောင်းလေးရုပ်ဌာနသိက္ခာလမ်းကြောင်းလေးသိပြီးတော့ကုသိုလ်လမ်းကြောင်းကိုဖွင့်ထွက်လာတယ်။သတိသမာဓိဥရှိတဲ့သမာဓိဘာဝနာကုသိုလ်တွေဟောဒီစီကြောင်းကြီးတွေခါလေးရှိထွက်လာတယ်။ဒါကသမာဓိသိက္ခာခေါ်ရတယ်။စိတ်ကြည်အောင်လို့ရှင်းသုံးရတဲ့သိက္ခာပေါ့။ ဒီအမှတစ်ခေတ်ဆက်ပြီးတော့ယုံနာပိုင်းခြားခြင်းကသာအစစ်စစ်စစ်ညာလေးကိုခွင့်လာအောင်အထောက်ရှိတိကမျိုးအုံုပ်တွေပြုတ်ပြုတ်ဖြစ်သွားနဝရိယမှာဖြစ်တဲ့အခါကျတော့သတ္တပတ္တိမဲ့ဖြစ်သွားပြီဆိုလို့ရှိရင်အပယ်သစ္စာတွေကိလေသာတွေအကုန်လုံးရှင်းလိုက်တာစေကတိကိကိကိစ္စသတ္တပတ္တပရမတ္တအရင်ကကိလေသာကြီးပေါ့နော်အပါယကောနိယစန္တန်ဆိုလောဘဒေါသတွေဆိုရင်ရှင်းလိုက်တာ အဲဒီလိုဖြစ်နိုင်တော့အောင်ပညာသိက္ခာရှင်းတော့လို့ရှိရင်ကိုယ်မှာပညာသိက္ခာရှင်းတော့တယ်ဒီလိုသိက္ခာသမာဓိသိက္ခာပညာသိက္ခာသိက္ခာ၃ရပ်တော့ရှင်းတော့အဲဒီသိက္ခာ၃ရပ်ကိုပဲသာသနာ၃ရပ်လို့ဆိုရတယ်အဲဒီအဆုံးအမတွေကိုယ်မှာဒီအောင်ရှင်းတော့နေလို့ရှိရင်အဲဒါသာသနာ့ဝန်ထမ်းအဖြစ်ပဲ ရှင်း30ရာသာသနာရှိရတာအဆုံးမရှိတာနဲ့မရှင်းတော့ဘူးဆိုလို့ရှိရင်တော့သာသနာဝန်တာမဟုတ်ဘူးသာသနာဝန်ကြီးပဲရှိရပါမယ်အဲ့ဒီလိုဆိုလို့ရှိရင်ကိုယ်ကသုံးသမဲကပြောခဲ့တဲ့အတိုင်းအလုံးလက်မဲ့ဝန်တန်းပူရှံဝန်တန်းဤသူဤစီလေးပါခံယူပြီးတော့ရိခါစာလုံးလက်မဲ့ဝန်တန်းဆင်းရဲဖြစ်ဆင်းရဲဝင်ဖြစ်တော့တာပါပဲအဲ့ဒီလိုအဖြစ်မျိုးတော့ မခံဘူးဆိုတဲ့အနေနဲ့ပေါ့လေဒီတိခါ၃ရက်ကိုပြည်ပြီးတော့ကျင့်သုံးပြီးတော့တိခါ၃ရက်ကြည်ရင်လေဘုရားဆုံးမဖြစ်တော့ဒီသာသနာကိုမိမိကကြမသွားရအောင်လို့ထမ်းထားမယ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေကျင့်သုံးလို့ရှိရင်ကျင့်သုံးသူရှိနေတယ်ဒီသာသနာဆောင်သူရှိနေတယ်ဒီဘုရားယုံကြည်မှုသာသနာလည်းပဲဆက်လက်ပြီးတော့တည်ရှိနေအောင်ပါပါပဲ။ ဒီရင်ကျေးဖို့ရင်မပြောက်ဘူးဆိုလို့ရှိရင်လူတွေလည်းပဲကောင်းတော့ကောင်းနေမှာပါပဲအဲ့ဒါတွေကိုပြောပြပြီးတော့ပေါ့ရှင်းတာကသာသနာ့ကိုလမ်းတွေကတိတ်အရေးကြီးရဲဆိုတာသဘောပေါက်လာတယ်ပြီးတော့အနည်းဆုံးဒီဘက်တဘူရတဲ့ဒီပေါ်လေးစူးစမ်းအထောက်အကြွေးရပါပေါ့ရှင်းပြီးတော့တက်လို့ပါပဲ